ဒီကနေ့တရားစခန်းအထူးစခန်းပေါ်နေပြီးရောက်ခံပြီးမှာယောဂီသူကိုယ်လေးအထောက်အချက်နဲ့ချက်လည်းနဲ့ပတ်သက်ပြီးတော့မရှင်းတဲ့အချက်တွေရှိနေတယ်မေးဖို့ပေါ့လေတရက်နှစ်ရက်မေးတဲ့အချိန်ဖြစ်ပါလိမ့်မယ်နောက်တိုင်းမှာတော့ သူတယောက်ကဒီလိုတရားဟောပြီဆိုရင်ပြီးတဲ့အခါမှာမိလို့ရမိပါဆိုတာပေါ့လေဟောသူကခွင့်ပြုရှိပါတယ်အဲဒီမှာမေးကြပြန်ကြတာပဲခုဒီမှာကတော့အလုတ်ကိုဥစားပေးပြီးတော့လုပ်ရတဲ့အချိန်ကအချိန်ကိုဥစားပေးရမှာမဟုတ်လို့ ကြားဝဲပြီးတိုင်းအဲ့ဒီအနည်းရှိတွေလုပ်နေရင်တကယ်လုံငန်းပါချိန်လေးသွားနိုင်ပါလေအခုဆက်လက်ဖြစ်သွားနိုင်ပါလေဒါကြောင့်ဘုရားတရားဟောပြီးယောဂီတွေသိလို့တဲ့အချက်မိခွင့်မပြုပါဘူးသို့တော်သိရတဲ့အချက်ကလေးတွေတော့တရားဟောတဲ့ထဲမှာတော့အမေးဖြေသဘောဆန်စားဖို့လည်းဆက်ချက်ဟောတော့ပါတယ် ဒါလို့ပဲရှိပါတယ်ဒါပေမဲ့လို့အနောက်တိုင်းအစဉ်လာရသူတို့လည်းမေးလို့မေးလို့ဓာတ်တွေမေးပါလို့ဆိုပြီးတော့တရားကြီးရောက်ခံနေတရက်နှစ်ရက်လောက်အလေးမှအနေမှာပေါ့လေအလိုမှာဝေးဝေးပြုထားပါတယ်ဒီနေ့ကတော့ယောဂီများမေးတဲ့မိဘကိုခွင့်ရဆွနေရဖြစ်ဆိုပြရပါပါပဲ သို့တော့ခွန်ကြီးကတော့ဗုဒ္ဓလည်းမဟုတ်ဘူးရှင်နာကရှင်နာလည်းမဟုတ်ဘူးမေးတဲ့ပုဂ္ဂိုလ်ကတော့မေးတာပဲမိလင်နာမိအနေထားရင်းလည်းပေါ့အမေးထူလိုက်မေးတဲ့ညတော့အဆောင်နေရစာရင်းနဲ့လည်းပေါင်းစားပြီးတော့ခွန်ကြီးကတော့ဖြေရမှာပါပဲပြေတာလည်းဖြေလည်းဖြေတယ်ပြေတာလည်းဖြေဖြေတယ်ပေါ့လေ မေးစီရဲ့စိတ်တိုင်းကြတာဖြစ်ခြင်းလည်းဖြစ်နိုင်တယ်ဖြစ်ခြင်းလည်းဖြစ်ဘူးပေါ့သို့တော့သွားအရှိတွေရတော့ဘုရားကြိုးစားပြီးတော့ဖြေပါမယ်ဆုံးမမေးဘူးတရားထုတ်ခက်တရားထုတ်ဆဲမှာရတယ်ညာအိမ်ကြံတော့ကကြောက်တော့လားကြံနေလားဟမ်အိမ်ကြံတဲ့ကကြောက်ကြောက်တော့လားကြံနေလားနံပါတ်1ကစားပြီးမေးပါလေ အဲ့ဒီတော့ခုနကမတည့်ရတယ်တရားထုတ်ပြီးတရားထုတ်ရတဲ့နေရာအိမ်ကြံသွားတဲ့အခါကြံနေတာပါပါလိမ့်မယ်လေတရားတစ်ခုပြန်သွားတဲ့အခါမှာအထုတ်ထားတဲ့အကျဉာဏ်ဟာပါသွားပြီလားရှိနေသေးသလားတော့မရှိတော့ဘူးဟမ်ရှိနေသေးလားမရှိတော့ဘူးလားကာလားဟာ ကျောင်းမှာဆင်တဲ့အသိပညာဟာသင်္ကြပု္ပ္ပဖို့လိုက်လိုက်ပြီးတော့အမှတ်နေရတာဟာအဲ့ဒီခိုက်ကပါပဲမသိဉာဏ်နေရတော့ကျန်နေကြတာပေါ့ဘာဖြစ်လို့လဲဆိုတော့သူကယုံနာတရားတွေဆိုတော့ဖြစ်ပြတယ်အခုဖြစ်ပြီးတော့အခုပြတော့တာဟုတ်ရှင်းသွားတာလည်းအခုဖြစ်ပြီးတော့အခုပြတော့နောက်ထောင်တာလည်းအခုဖြစ်ပြီးတော့အခုပြတော့တာ မှတ်သားတာလည်းအခုရှိပြီးတော့အခုပြတ်သွားတာပဲသဘောပေါက်သွားတာလည်းအခုရှိပြီးတော့အခုပြတ်သွားတာပဲဒါပေမဲ့လို့တော်တော်လေးမှတ်သားတာရှိပြီးသားအပေါ်မှာတော့ဆွဲပြီးတော့တန်နေရပါတယ်နောက်စေစားလိုက်တဲ့ခါမှာလွယ်လွယ်နဲ့ပြန်ပေါ်လာလည်းရှိတယ်တော်တော်ကြီးစဉ်းစားတဲ့ခါကျတော့ပြန်ပြီးတော့ပေါ်လာလည်းရှိတယ် သို့တော့အရေကအသိပညာတွေတော့မဟုတ်ဘူးဆိုတော့နားလည်ပါပဲအရေကကျုံရက်ရှိခဲ့တဲ့အားတွေအသိလိုပြန်ပြီးတော့ရှင်းရနေတဲ့ပေါ်တဲ့သဘောပါပဲပညာဆိုတာရှိပါတယ် perception ဆိုတာအဲ ဒီသဘောကိုဒီလိုမှတ်သားရတာပဲဒီလိုလေ့လာရတာပဲဆိုတဲ့အနေနဲ့ဆွတ်ဆွဲရဲရဲပေါ့လေပညာအကောင်းစားရဆိုလို့ရှိရင်အဲ့ဒီအမှန်တရားရှိပြီးတော့လောကမှာစဉ်းစားလိုက်လို့ရှိရင်ပေါ်လာတဲ့သဘောလောက်ပဲရှိရတယ်ဒီကုလိုတရားထုတ်လို့တရားသဘောတွေရှိနေသွားပြီဆိုရင်ယုံနာပိုက်ဆက်ပြီးတော့ယုံနာကြောက်ကြောက်ကြည့်တာပေါ့လေရှုခွင့်အာရုံလည်းပဲ ဆက်ချင်းဖြစ်ပြီးတော့ဆက်ချင်းပြတ်သွားတယ်လို့ရှိပြီးတဲ့စိတ်ကလည်းဆက်ချင်းပြတ်ဆက်ချင်းပြတ်သွားတာပါပဲမျက်မှောက်တွေ့ရတဲ့အာယုံနဲ့မျက်မှောက်ကြည့်တဲ့အတိအရတော့ခုပဲရှိပြီးတော့အခုပဲပြတ်သွားတာမရှိတော့ပါဘူးဒါပေမဲ့လို့အရှိန်အဟုန်ကပါနေတော့နောက်နောက်ခါမှာငကိုရှင်းရှင်းလင်းလင်းသိခဲ့တဲ့အရာလေးတွေက ပြန်စေးစားလို့ရှိရင်ယုံနာအနေနဲ့အတိအကြောက်ကြိုးတဲ့အနေနဲ့ဟောလေပြန်ပြန်ပြီးတော့ခိခတ်တဲ့အနေနဲ့ပြန်ပေါ်ရပါတယ်ကွာအဲ့ဒါလည်းရှိပါတယ်တကယ်လို့အတိတမာရီအားကောင်းလာပြီဆိုလို့ရှိရင်ဒီမှာအထုရတာပါလို့နောက်နောက်အယုဒ္ဓတိပေါ်တိုင်း အတိအတိတရားလည်းပဲဖြစ်ဖြစ်သွားတာတော့ဒီလိုပဲရှိတတ်ပါလေကတော့ငကိုတိခဲ့တဲ့အတိအရှိန်ကလည်းပဲအောက်ပိုက်အခြေခံကောင်းပြီးတော့နောက်နောက်အတိအတိအတိအတိအတိအတိဖြစ်သွားပါလေဒါဆက်ပြီးတော့အထုမှဖြစ်တာပါလေအဲ့ဒီလိုလည်းရှိတတ်ပါလေတော့ကျုံပြီးသားဒီပြီးသားတွေပြန်ပြီးတော့ရှင်းလာတာကတော့လက်တွေ့တော့မဟုတ်တော့ဘူး အတိတ်အာယုံအတိတ်ကအဲဖြစ်ခဲ့တဲ့အရှင်းရာကြီးအဲပညာအနေနဲ့တော့ပြန်ပြီးတော့ပေါ်တော့ပါလိမ့်မယ်။ဆိုတော့ပြစ်စက်ကအတ္တပြစ်စက်ကတော့မဟုတ်တော့ဘူးအဲ့လိုအကြည့်တော့မဟုတ်တော့ဘူး။ဥပမာအဖြစ်ပန္တိစားတဲ့အစာပြည့်တဲ့ပုဂ္ဂိုလ်ဟာပန္တိဆိုအေးမှတော့ကြည့်တာပေါ့။နောက်တစ်ချိန်မှာပန္တိလက်တွေ့စားပြီမဲ့လို့ ပတ္တိအရာကချိုးရတယ်ဆိုတာရှင်းသွားလို့ရှိရင်စိတ်ထဲမှာသင်ဟုတ်တယ်လို့ပြောလို့အဲ့လိုပေါ်တဲ့အားမျိုးအဲ့ဒီသဘောမျိုးရှိတတ်ပါတယ်ဒီမှာပိုင်နေစွာစီးစားအယုံကိုခါတော့ကိုယ်ဝေကြည့်မရှိခဲ့တယ်လို့ခုပြန်ပြီးတော့စဉ်းစားတဲ့အခါမှာလည်းပဲကိုယ်ဝေကြည့်မရှိပါဘူးအနုတ္တိယကိလေသာမျိုးပြတ်လို့ရှိရင်ပြန်စဉ်းစားတဲ့အခါမှာလည်းပဲရှင်းရှင်းလင်းလင်းလို့ဖြစ်တတ်ပါတယ်သို့တော့မမှတ်လို့ရှိရင်တော့ အတိညာအတိကတော့မဖြစ်ပါဘူးမှတ်မှအတိညာအတိဖြစ်ပါတယ်ဒီတော့တရားပြန်သွားတဲ့အခါမှာထက်ကလောက်ကိုမှအတိညာလေးဖြစ်သွားပြီဆိုရင်ကိုယ်အိမ်ပြန်ရောက်တဲ့အခါမှာဒီမှာ24နာရီ24နာရီတွေကဒီကိစ္စအိမ်လုံးကိစ္စဇီဝရေးကိစ္စအစတွေအဲ့ဒါတွေအတွက် အချိန်လေးတွေးပြီးတော့ဒီ24နာရီတည်းကတစ်ချိန်တော့ရအောင်တရားအတွက်တက္ကနာထုတ်ပြီးတော့လုပ်လို့ရှိရင်အလေးအကျင့်ကအပြတ်ပါဘူးဆက်ဆက်အောင်မတတ်နိုင်ဘူးလည်းအလေးအကျင့်တွေကမပြတ်ပါဘူးအဲဒီအလေးအကျင့်ရှိတဲ့ပုဂ္ဂိုလ်ကတော့အမှတ်ကမမှတ်ပါဘူးလို့ဆိုရင်လည်းအလိုလိုပဲသွားရင်လာရင်နေရင်ထိုင်ရင်စားရင်တောင်းရင်ကမှတ်ကလေးပါပါသွားတတ်ပါတယ်မှတ်ကလေးပါတော့ အသိဉာဏ်လည်းပဲဖြစ်တတ်ပါရဲ့တော်တော်လေးတရားထူးအောင်ကျင့်တတ်တဲ့ဒီအထောက်ထားတဲ့ပုဂ္ဂိုလ်ကတော့ပြန်သွားတဲ့အခါမှာပေါ့လေထူးခြားတဲ့အဒီကလေးတွေကတော့အကြောင်းအရာတစ်ခုနဲ့ပတ်သက်လာလို့ရှိရင်ကြည့်စရာပဲရှိပြီးပြောစရာပဲဖြစ်ဖြစ်ပါလေကျုံးလာပြီဆိုလို့ရှိရင်ရုပ်တည်းမပြည့်ရုပ်တည်းမပြောသေးပဲနဲ့ ကျိုးရှိရှိစီရင်ကြံရလေးတွေပထမဆုံးစပေါ်လာတာပါလေသိမသိဆိုတော့လည်းရှင်းနိုင်တဲ့စီရင်ကြံတရားလေးတွေပေါ်လာတာပါလေဒီတော့အကျိုးရှိသိနေဆိုလို့ရှိရင်ဒါလောက်ရမယ်ပြောရမယ်ဆိုတာဆုံးဖြတ်ချက်စတဲ့သဘောလေးတွေပါလာပါတယ်အဲ့ဒါကတော့တော်တော်လေးကျင့်တော့အထုတ်ဆိုင်ယောဂီတွေပါ ထူးခြားတဲ့အတိလေးပါပဲအဲ့ဒီအတိကတော့တရားအထုတ်ရာဒါရရှိတဲ့အတိပါပဲသာသဘောနဲ့ပြောရမယ်ဆိုလို့ရှိရင်စင်ရတုံသဗ္ဗညေ၄ပါးတွေကသရကသံဃာနဲ့သဗ္ဗယသံဃာဒီလိုမျိုးပါပဲ အတူကိုပြောလို့ရှိရင်တော့ရစ်ချက်တဲ့ဉာဏ်လို့ဆိုရတယ်နိပက်ကဉာဏ်လို့ခေါ်ရတယ်ဘုရားအတိအဲ့ဒါဟာဘယ်ရောက်မျိုးဆိုဖို့လေရှောင်စင်းတဲ့ရှောင်ဖို့ရသဘောလက်ညာတင်းတဲ့အရာကိုသဘောလက်ညာဖို့ရအတွက်စိတ်ဆောင်အဖြစ်နဲ့ပေါ့လေအဲကိုယ်ဆောင်အဖြစ်နဲ့ပေါ့လေထားတဲ့ဆရာကလို့သူပါဠိစာရိယဆရာလို့လည်းခေါ်ပါတယ် အဆောင်ပညာနဲ့အဆောင်ပညာပေါ့လေအဲ့ဒီအစီကတော့အထူးခြားရာကြီးတရားရှင်းရအောင်အထုထားတဲ့ပုဂ္ဂိုလ်မှရရှိတတ်ပါတယ်။ဟင်းဒါလို့ဆိုတော့တော့ပါတော့ဒုတိယမိဂုံပါလေ။ဒီတရားထုတ်တဲ့အခါမှာနာယုတ်ပြီးသိဖို့ဟင်တရားထုတ်တဲ့အခါမှာစာသဘောတွေသိဖို့လိုလားတဲ့။စာစာပြီးစာပြီးဖတ်ဖို့စာပြီးဖတ်ဖို့လိုပါလားတဲ့။ ဘာလို့ဆိုတော့ဥမာတခုလုပ်တဲ့ဆိုရင်နာယုတ်တွေဒါဒါနန္ဒာယုတ်ကောင်းမကွယ်ဘူးကောင်းမကွယ်ဘူးနာယုတ်ရှိဘူးဟာသာဖတ်ဖို့လိုလားอืมဒါတော့အဲရှင်းလိုက်ကြဖို့လိုပါတယ်တကယ်မရောက်ဖို့ပေါ့တရားကိုရှင်းမှလူပြောက်လူတဲ့ပုဂ္ဂိုလ်ဟာ စာပေသိမလို့ပါဘူးဒါကရုပ်ခေါ်တယ်ဒါကနာမ်ခေါ်တယ်ဒီရုပ်နဲ့တရားတွေဟာမမြဲတဲ့တရားတွေပဲဆင်းရဲတဲ့တရားတွေပဲသူတော်တိုက်ပြီးဖြစ်တဲ့တရားတွေပဲလို့ဒါတော့သုတ္တရှိထားလို့ရှိရင်အတူပေါက်ဖြစ်ဖြစ်နည်းနည်းလေးရှိချက်ဆိုပြီးတော့ဟောတယ်ရုပ်နဲ့နာအကျမ်းစား စာပေအရသိထားလို့ရှိရင်ဒီပုဂ္ဂိုလ်ဟာတရားအထုတ်လို့ဖြစ်ပါပြီလို့ဒီလိုဆိုထားပါတယ်။ယုံနာဓမ္မအနိစ္စဒုက္ခအနတ္တဤရဲ့ဤညာကြားဘူးကသုတလုံလောက်ပါတယ်။ဒီလောက်ကြားဘူးတယ်ဆိုလို့ရှိရင်သုတရှိနည်းမှပြည့်စုံပြီရပြီလေဒီလိုဆိုပါတယ်။တကယ်အထုတ်တဲ့အခါမှာစာပေကအထောက်အကူပြုတယ်လို့ စာပေအတိစာပေမှန်မှလည်းပဲအနှောက်အယှက်ဖြစ်တာပဲသူကတော့ဒီတော့တကယ်မရောက်ကိုအထုတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ယောဂီကြီးလည်းရှိရမှာကတော့ဒါဒီဒါဒီပဲဆိုတာပေါ့လေတွားချက်ပါဖြစ်ဖြစ်နေတဲ့ယုတ်လံတရားတွေပဲခန္ဓာတိုက်တာအပွင့်တာခန္ဓာတိုက်တာကယုတ်အပွင့်တာကနာစသည်ပေါ့လေဒါလေးကိုခွဲစေပြီးတော့ပြလို့ သဘောပေါက်နားလည်သွားလို့ရှိရင်အထုလို့ဖြစ်နေပါဘူး။ဒါလည်းလည်းဆက်ပြီးတော့ပြောရတာပါလို့။ဆိုပြီးတော့ခွေးနားလည်အောင်ပြန်ပြမှာဒါမှဖြေလို့ရပါဆရာဗမာလိုခွေးနားလည်အောင်ပြန်ပြမှာဖြေလို့ရတယ်ဟုတ်ဒါသူကလျှောက်ဖြေလို့ဖြေလို့ရတယ် ဆိုတော့သူကဟိုတိုင်းကစိတ်ကကိုရောက်ရရောက်ရောက်ပါတယ်ဘုရားထုတ်တာပါဒီကရိယာတာတွေရှိတယ်အတိတ်ကိုကရိယာတာတွေစဉ်းစားတာတွေရှိတယ်အဲ့တော့အဲ့ဒါကိုတရားထုတ်တဲ့သတိပဋ္ဌာန်တရားအထုတ်တဲ့ခါမှာတဲ့ဘယ်လိုလုပ်ရမလဲဆိုတာအကျံပေးပါစိတ်ကခုံးခုံသွားတယ်ဟုတ်စိတ်ကဟိုရောက်ရောက်ရောက်တယ်စိတ်ကမတည်ငြိမ်ဘူးဗျာအေးအထုတ်လို့ဘယ်လောက်ကြာမှဒီစိတ်တွေကို ထိမနိုင်သိမ့်ရဖြစ်တာလေအထုစမှာလားအထုတဲ့တဝက်လောက်မှာလားတော့ဟုတ်နောက်ဆုံးပိတ်မှာလားဆိုအဲ့ဒါမသိရပါဘူးတော့တရားအထုစင်ဆိုတာအောက်ထစ်စင်တော့ဟုတ်ပြီအစပိုင်းလောက်မှာလားအလယ်ပိုင်းလောက်မှာလားအဆုံးပိတ်လောက်မှာလားဒီမှာသူကနှစ်လအထုတယ်ဆိုလို့ရှိရင်ဘယ်ပိုင်းလောက်မှာလဲဒါဆိုလို့တော့ ဒီလိုမိဘရှင်ရသိရလားဟုတ်တယ်အများကြီးအများကြီးသိရတယ်ဘုရားကိုကျနာ Can you come here? Can you come here and talk to us? I, I, I cannot hear you. You have many questions. တယောက်ကိုနှစ်ပုတ်စာရလို့ရမယ်လို့ပြောထားတာပဲဒီကတည်းက Only one person, one question. Only. တစ်လျှောက်လုံးဖြစ်တာလေဆိုဟမ်တစ်လျှောက်လုံးဖြစ်ပါတယ်တဲ့စာဆုံးပါဟုတ်စာဆုံးကတော့တူတူကိုတယောက်တည်းကွက်ဖြစ်တာမဟုတ်ဘူးယောဂီတိုင်းဒီလိုကြီးပဲ everyone happens to this yeah so because uh, my activity is very very very uh, a lot a lot of activity စိတ်တွေကအများကြီးကိုရောက်နေရောက်ပါတယ် even labeling was difficult တရားမှတ်လို့တော့မရဘူး sometimes မှတ်လို့မရဘူး တ်လို့မရဘူးဆိုတော့ဘာကိုဖတ်လို့ရမူလအာယုံမှတ်လို့ရဘူးပြောတာလား which one main object or which one can you not note အဲ့ဒါလည်းမပြတ်သားဘူးမေးတာကရှင်းနေအောင်မေးတာမှကောင်းလား The secondary objects are very strong, so uh, that's why primary objects were difficult to to even. Uh, နေမူလအာယုံမှတာကဲ။မူလအာယုံဖတ်လို့မရတော့အောင်ခက်တာရလား။ basically a lot of memories, a lot of things just float. စဉ်းစားရတယ်နိုင်ခေါ်တယ်ဗရိယရတယ်။ ဒါကတော့အထုက္ခမှာဆိုလို့ရှိရင်တယောက်တည်းကွက်ဖြစ်တာပါဥပမာနဲ့စိတ်ရဲ့သဘာဝဆိုတာဒုံလိခဆိုတာနှိကွလို့သုံးမလို့ရနေသေးတယ်ဆိုထားတာ Mind is difficult to control လခုတော့အဖြစ်ပြမြန်တယ်ဒီလိုဆိုတာ fast very fast ဟုတ်ပြီးတော့ကိုကယောဂီရဓမ္မကမ္မထာဌာနမှာနေလို့စိတ်ကတော့မဟုတ်တဲ့စိတ်တွေရောက်တာပဲကြောင်ကြောင်ကြောင်ရအစရောက်တာ ကိုယ့်ရဲ့ရှင်တွေဘာမှတက်တတ်တယ်ဆိုတာဖြစ်တတ်တာပဲသူက It can happen to anyone ဒီတော့အဲ့ဒီလိုအခြေအနေရှိနေတဲ့စိတ်ကိုတဖြည်းဖြည်းရင်ပါသွားလို့ရစိတ်ရှိရာဌာနကစောက်ဖန်းရှိပါတဲ့ဘုရားမြတ်စွာဘုရားမိန့်ကြားထားတာစိတ်ရှိရာဌာနကသူညာနဲ့စိတ်ရှင်တွေကြားရနာရစားရသိရသိရတယ်ဒီကနေစောက်ဖန်းရတာပဲအကုန်လုံးပေါ်ထောက်ဌာနစောက်ဖန်းဖို့ကတော့မလွယ်တော့ဝမ်းဘက်က အမှုပေဖို့သိသက်သက်ရှိခြင်းအဖြစ်စောက်ခါတော့သိဘူး Where in the life of seeing or hearing, there is no death. ပေါ်တာကိုမှတ်တာဟာစိတ်ကိုထိထုတ်တာပဲ။သို့တော့မှတ်တဲ့အခါမှာတော့ရှုခွေးအာရုံနဲ့ရှုမှတ်တဲ့စိတ်နဲ့တက်အောင်လို့ရွယ်စည်းချက်တော့ရှိဖို့လိုတယ်။အဲ့ဒီဒီရောက်အောင်အားဆက်ကိုလည်းလိုတယ်။အဲ့ဒီဆောင်းအားတစ်ခုရှိနေလို့ရှိရင် ရှုခွဲအောင်ပါစိတ်ကရောက်ရောက်သွားတတ်ပါ Then you sustain your mindfulness. ကိုယ်ပေါ်ဆက်ဆက်မှတ်တယ်ရှိတတ်ပါလားတိတိကျစိတ်ဆိုင်ဆိုင်ဖတ်ပြီမယ်လို့စိတ်ကအလွန်မြန်တော့စောစောပိုင်းကဆိုလို့ရှိရင်စိတ်ထွက်တာလေးတွေမသိဘူးနောက်မှအဲ့ဒီသားလာတဲ့ခါကျတော့စိတ်တွေအမျိုးမျိုးဖြစ်နေတာကိုသိတာဒါဟာစိတ်ကိုလိုက်ကြည့်တဲ့သဘောလေးတွေပြတာပေါ့ငါကမသိခဲ့ဘူးအခုသိလာတာဟာတိုးတက်လာတာပဲကွာ you can know the mind. ဖြစ်နေတာကိုသိလာတော့တိုးတက်လာတာပဲ you are knowing the mind you knowing the nature of the mind this is progressing ကိုယ်စိတ်ကိုဘယ်တော့မှအာမထုတ်ရသိပါမသိဘူးအခုသိလာတာပဲအရေးကြီးတဲ့ nature of the mind စေကုသရကြာကြာတွေကဒါတွေကလည်းတဘာဝအမှန်တွေပဲတဘာဝအမှန်တွေသူတို့ဖြစ်တော့မှဖြစ်ဆဲပါဘူးရှိလို့သိရတာဒါ ကောင်းတဲ့အတိုင်းလို့ဆိုရမှာပေါ့ It is good that you know the nature of the mind အဲ့တော့ဘယ်လိုထိန်းချုပ်ရမလဲဆိုတော့ပေါ်ရမှတ်တာသိစိတ်သူထိန်းချုပ်တာလားပဲ You have to control what uh, whatever arises you note ဟုတ်ဒီရမိဘတို့ကအဲဒီနှစ်ခုခြားနာချက် noting every many objects အာယုံတွေအကုန်လုံးမှတ်တာရယ် noting အာယုံအများကြီးကိုမှတ်တာရယ်အာယုံတစ်ခုလည်းမှတ်တာရယ်အာယုံအများကြီးမှတ်တယ်ဆိုတာကနားဆိုတာကတော့ဖောင်းပင်ဖို့နှမျိုးနဲ့မှတ်နေတာနဲ့ထိုင်ဖို့ထူတာတွေထည့်ပြီးတော့မှတ်တာဒါဆိုလိုတာလားဟုတ်ပါဟောအဲ့လိုပြောမှသဘောပေါက်မှာပေါ့ဘယ်နဲ့ပူကောင်းတယ်တစ်ခုလည်းမှတ်တာရယ်အာယုံတစ်ခုလည်းမှတ်တာရယ်တော့ရှောက်ပေါ့ဗျာအာယုံတစ်ခုလည်းမှတ်မယ် ဟောဘုံပဲမှတ်မယ်အဲဒီညမှာမှတ်ဘူးနောက်ပြီးတော့ဒီညတွေလျှောက်မှတ်မယ်ဘယ်ရင်းကဆင့်တော်ပါလဲဟုတ်ပါပဲပေါ်ပေါ်ထင်ရှားပေါ်တဲ့အာယုမိမိရဲ့အမှတ်နိုင်ရင်ဒါကောင်းနိုင်တယ်နည်းနည်းပဲမှတ်မှအများများပဲမှတ်မှနည်းနည်းမှလည်းသူကလည်းသူတွင်ရဖြစ်ပြီးတော့တတိရိရှိတာအတိရိရှိနေကောင်းတာပဲများများမှတ်လို့တတိရိရှိတာအတိရိရှိနေလည်းကောင်းတာပဲဒါပဲမှတ်မှ တတိဖြစ်ဖို့လည်းအတိဖြစ်ဖို့ဒါပဲရည်ကြည့်တာပဲသို့တော့အဲ့ဒါကိုရှင်းလိုက်ကြည့်တော့ဖြည်းဖြည်းနဲ့ဖြည်းပြတယ်ဉာဏ်နဲ့မလိုက်နိုင်ဘူးဉာဏ်နဲ့ပြောတယ်သို့တော့အထုဆမှာတော့ရှုခွေးအာယုဟာနေရမယ်လွယ်လဲလွယ်ရမယ်နေတာနေပြီးတော့ခက်နေရင်လည်းမကောင်းဘူးလွယ်တာလွယ်ပြီးတော့ညာနေရင်လည်းမကောင်းဘူးဘာဖြစ်လို့လဲဆိုတော့အခုမှအထုဆဆိုတော့ ကြောင်းရောက်တာကလေးလိုပေါ့လေကြောင်းစားကလေးသင်္ကန်းစားကြီးအများကြီးပြေးထားရင်ကောင်းသူနဲ့တန်တလောက်ချိန်ပြီးတော့ပိုက်ဖြတ်ပြီးတော့ပြေးရပါတယ်ကွာအတုတယောဂီမှာဆိုလို့ရှိရင်အရင်နဲ့အလွယ်ဆုံးအစားပြီးတော့ပြေးရပါတယ်ကွာအဲ့ဒါလေးသဘောပေါက်ဖို့နားလည်ဖို့အရေးကြီးပါတယ်လွယ်နေတဲ့သင်္ကန်းစားကိုကလေးကပြေးတဲ့လူသူလေ့လာလို့တိသွားပြီဆိုလို့ရှိရင်တိသွားလို့ရှိရင်သိအဆက်ကိုလိုတော့အဆက်ကိုရော့သွားပြီ တိပိကပေါ်မှာထပ်ပြီးတော့လေ့လာတယ်ဆိုလို့ရှိရင်လည်းရင်းဝေသွားတယ်ဒီတော့သင်္ကန်းစာအတိတ်ကလေးတွေကိုလောက်ထပ်ကလေးနဲ့စာယုံတိုင်တိုးတိုးတိုးတိုးပြီးတော့ပြရပါတယ်တိုးပြီးသားဟာတိုးထားတဲ့ဟာကသူကရသွားလို့ရှိရင်နောက်ထပ်တိုးလိုက်နောက်ထပ်တိုးလိုက်ဒီလိုလုပ်ရတဲ့သဘောပါပဲယောဂီတွေကဒီတိုင်းပါပဲယောဂီနည်းနည်းကနေအာယုနည်းနည်းကနေလွယ်လွယ်ကနေဖြည်းဖြည်းတူတိုးတိုးတိုးတိုးပြရတာရှိပါတယ် အတုဇယောဂီမှာဆိုလို့ရှိရင်လွယ်လွယ်နဲ့နဲ့အာယုံမှာရှုခွင်းအာယုံကမြန်တယ်လို့ဖြစ်ပြီးတော့လိုက်ပြီးရှုမှတ်တဲ့စိတ်ကနှေးတယ်လို့ဖြစ်တတ်ပါလား။အဲနည်းနည်းလေးတော့အတော်လိုက်ရပါလား။ကလေးစာသင်စားတယ်လို့အတော်လိုက်ရတယ်ဖြစ်တယ်ဒီကိုရတော့။နောက်လိုက်ပါပြတဲ့ခါကျအလေးကြီးရလာလို့ဆိုလို့ရှိရင်ဒီအာယုံကြီးလာတယ်။ကြီးလာတဲ့ခါကျတော့ရှင်းသွားတယ် တစ်ခုမှတ်ပြီးလို့ရှိရင်တစ်ခုစောင့်ရတာပေါ့လေနောက်တစ်ခုမှတ်ပြီးတစ်ခုစောင့်ရတယ်ကျဲသွားတယ်ကျဲသွားတယ်ဆိုလို့ရှိရင်အဲ့ဒီကြားလာစိတ်ကူးကြီးပေါ်ရပါတယ်အဲတော့ကြားမှာအာယုတစ်ခုပြီးရင်တစ်ခုစောင့်ဆဲရတဲ့အချိန်လေးမှာပေါ့လေကြားလေးအာယုအစ်ထက်ပြီးရတယ်ထိုင်လာတစ်ခုဖြစ်ဖြစ်တော့အဲ့ဒါနဲ့မရသေးလို့ရှိရင်ရှိတာပဲဖြစ်ဖြစ်ပေါ့လေထက်ပြီးရတယ်အာယုကွက်စီသွားပေါ့လေဒီ စိတ်ဖတ်ဖွင့်မရအောင်ပေါ့သူ့ကိုအလုပ်ပေးရတာပါအဲဒီတော့ဒီကရကမှာယောဂီကဝိရိယလွန်လို့ဆန္ဒတွေစောပြီးတော့ပေါ့လေအာယုချော်သွားတယ်ရှိတယ်အာယုရမြမချော်သွားတယ်ရှိတယ်ဒါလေးအာယုကလဲလို့လွယ်ကူပြီးတော့သမာဓိတွေများပြီးတော့ငိုက်ငိုက်ငိုက်ငိုက်တော့ရင်းရင်းသွားတာလည်းရှိတတ်ပါတယ်အဲတော့အငေးနဲ့အပြမရှိရအောင်ဆိုပြီးတော့ဘုရင်ဆရာလုပ်တဲ့ပုဂ္ဂိုလ်က အာယုံနည်းလို့လွယ်ပြီးတော့ငိုက်တာတွေရေးတာတွေများရင်အာယုံတူတူပြရပါတယ်အာယုံများများမှတ်လို့စိတ်ကပြာပြားပြီးတော့ဘယ်မှမချောနေဘူးဆိုလို့ရှိရင်အာယုံနည်းနည်းမှတ်ခဲ့ရတယ်ရှိပါတယ်ဒါဆရာများပါတယ်ကြည့်ပါတယ်ဆရာကြီးကကြည့်ပြီးတော့လုပ်ပြရပါတယ်ကွာအတေချာဆုံးကကိုယ်ရဲကရှုခွင့်အာယုံတွေမှာထိုင်နေလို့ဆိုရင်ရှုမှုဆက်မှုနဲ့ဆက်ပြီးတော့ဝမ်းဘက်ကဖောက်ဖို့ပြူဟာ ရှုမှုဆိုင်မှုရှိနေတဲ့ရဲ့ဒီဖောက်မှုပဲဟိုလည်းပဲတစ်ချိန်ရှိနေတာပဲကျန်တဲ့အာယုန်တွေကတော့ယံခါယံခါပေါ်ရပါတယ်ယံခါယံခါဆိုတာကကိုယ်တွေကရှုသလိုဖြစ်သွားတာကြီးကြော့သလိုဖြစ်သွားတာကြီးဆွဆွတ်တာကြီးခဲတာကြီးပူတာကြီးနှွေးတာကြီးအေးတာကြီးပေါ်တာကြီးတောက်တာပြင်းတာလှုပ်တာကြီးပေါ့လေဒီမှာအဲ့ဒါကြီးအတိအကျပေါ်လာတာကတော့အာ မထင်ရှားသေးပါဘူးထင်ရှားဆုံးကဒီဘောင်းမှုပယ်မှုကအတုတ္တမှာထင်ရှားဆုံးပဲယထာပင်္ဂလာဥပဒနာပြိလိမိတော်ဆိုတဲ့ဆိုရိုးစကားအရာပေါ့အတုတ္တမှာထင်ရှားတဲ့အာယုံလိုက်ရှုမှတ်ပါဆိုတာအဲ့ဒီအဆိုပဲတဲ့ဘောင်းမှုပယ်မှုကိုထိုင်နေတဲ့ဥစ္စာမှာစိတ်ရဲ့ခြေတိုင်းအနေနဲ့ပေါ့အများကြီးဖြတ်ရပါတယ်သူ့မှနေရတာအခြားအရာတစ်ခုပေါ်လာလို့ရှိရင်ပေါ်လာပြီးလိုက်မှအဲ့ဒါဒီပြီးတော့လည်းဒီဖောက်ဖို့ပြန်မှ တခါပေါ်လာလို့ရှိရင်အဲ့ဒါတွေလိုက်မှဖုံးပေးဖို့ပြန်မှအထူးတွေရှိရင်အထူးတွေလိုက်မှအထူးတွေမရှိရင်ဖုံးပေးဖို့အများကြီးရှိမှနေရတာဒါပါပဲဟိုပြိမှုအိမ်မှာပြိမှုအချက်မှနေပြီးတော့ပေါ့လေဘုဘောင်လေးလာတိုးလို့ရှိရင်ဖမ်းဖမ်းပြီးတော့အရင်ဆုပ်ပြီးကုနေရမှပြန်နေလို့ပေါ့လေအဲ့ဒီဘုံမျိုးနဲ့လည်းရှင်းပါလားအာယုကငဲလို့ရှိရင်စိတ်ဟာခြောက်ပြီးတော့စိတ်ကူးတွေများတတ်ပါလေအာယုများများမှတ်ရတာကနည်းနည်းအခက်အခဲရှိတော့ ကြက်နေလို့ရှိရင်အာယုံများတော့အာယုံကြီးမရောက်ခဲ့တဲ့စိတ်ကကြက်နေလို့ရှိပြန်ပြန်လန်ကြတတ်ပါတယ်အဲဒီတော့ချော့တင်ချော့ရပါတယ်ဒီမှာဒီလက်သမားကြီးပြောဆိုတဲ့စကားရှိပါတယ်သူတို့စီးရွေးတွေပါလှုပ်တဲ့အခါမှာစီးရွေးဖောက်ထားရခြောင်လို့ရှိရင်တတ်ချင်းပါတဲ့တပင်းလိုက်လို့ရှိရင်ခြောင်တော့ဘူးဟမ်ကြက်နေလို့ရှိရင် တက်နေတဲ့ဟာလေးခွင့်ပြပါတဲ့အဲ့ဒါလေးဒါမှစိတ်ရိုးတိုက်ဖြစ်တယ်တဲ့ဒီဆိုပါလေ၆လေးတပ်ပြီးတက်နေခွင့်လောက်ဆိုတာပါလေအာယုံဆောင်ရင်တက်ထည့်လို့ရတော့ထည့်ကြက်ရင်လှုပ်နည်းနည်းမှဒါဆိုလို့ဆိုလိုပါတယ်ဒီတော့အာယုန်နဲ့နဲ့မှတ်တာကပိုကောင်းသလားမျက်နှာမှတ်တာပိုကောင်းသလားဆိုတာတစ်ချက်ချမှတ်ထားဖို့မရပါဘူးအချိန်ခါနဲ့အချိန်လေးလိုက်ပြီးတော့ နည်းနည်းမှတ်သိမှများများမှတ်သိမှဒီလိုလုပ်ရပါတယ်။ဒါဆရာကြီးဘုရားကြည့်ပါတယ်။နောက်ပြီးတော့ဇီဝအတ္တတွေပါတယ်မရှိဘူးဆိုရင်ဆိုရတော့အတ္တမရှိဘူးလို့မှာတယ်။ဒါမလို့စိတ်ကိုဘယ်သူကယဉ်ကျေးအောင်လုပ်နေတယ်လဲ။ဟင်စိတ်ကိုယဉ်ကျေးအောင်လုပ်တာဘယ်သူလဲ။အတ္တမရှိဘူးဆိုရင်အတ္တမရှိဘူးဆိုရင်စိတ်ကိုယဉ်ကျေးအောင်လုပ်နေတာဘယ်လိုလုပ်တာလဲ။ ဒါတိတ်ကိုစိတ်ကိုရင်ကျေးအောင်လုပ်နေတာစိတ်ကိုဆုံးမနေတာဟုတ်ပြီတော့လားဘယ်သူဘယ်သူကလုပ်တာလဲဘယ်သူကလုပ်တာလဲနောက်ပြီးတော့နောက်တစ်ခုကလားအဲ့ဒါခုအာဟောနေပြီးတော့နိဗ္ဗာန်မရောက်မချင်းပြန်ပြီးတော့ဒီဟောပဲဟောတယ်ပေါ့မွေမွေဖွားတာပေါ့အဲ့ဒီဗမာလူရှင်းရှင်းပြောမှဒီလည်းဖြစ်နေပါပဲဒီမှာပထမရှင်းပါတယ် အတ္တကိုရှင်းပါအဲ့ဒါရှင်းပါလေအတ္တနောက်တစ်ခုကဗမာလူချော့ပြန်ပါလေရပြန်လို့ရပါပဲအဲ့ဒါချော့အနိဗ္ဗာန်မရောက်မရောက်ခဲနဲ့နိဗ္ဗာန်မရောက်ခင်လူပြန်ဖြစ်တာပေါ့ဘဝတွေဘဝတွေဖြစ်တာဘယ်လိုဖြစ်တာလဲဘယ်လိုဖန်တီးခဲ့တာလဲပေါ့ဘယ်သူကဖြစ်တာလဲဘယ်သူကဖြစ်တာလဲအဲ့ဒါမရှိဘူးဆိုတော့ဘယ်သူကဖြစ်နေတာလဲဘာကဖြစ်တာလဲဟုတ်ပါဘာကဖြစ်တာလဲဟောဒီလိုလား ဘာရောဘယ်သူကပါလဲဇီဝအတ္တကသူကမရှိဘူးလို့လက်ခံလားဇီဝအတ္တမရှိဘူးလို့ယုံကြည်ပါလေဇီဝတ္တမရှိဘူးလို့လက်ခံလို့ရှိရင်သဘာဝအသက်သက်ရှိတယ်ဆိုအရှိအရနေတယ်သဘာဝပဲရှိတယ်ဆိုသဘာဝပဲရှိတော့ဘယ်ဇီဝလာမလဲဇီဝတ္တလာမလဲ So that it that it ကိုယ်ကိုတွေ့နေတယ် You have that answer already no jiva atta ဇီဝတ္တမရှိဘူးဆိုတဲ့ကသဘာဝလက်ခံပါတယ်ဆိုအတိပ္ပယ်ရောက် သဘာဝတွေပဲကြောက်ကြုတ်ဆက်ပြီးတော့ဖြစ်နေတယ်ဆိုတော့ဒီမှာအထက်တဟောနေတာပဲဒီမှာဘာမှအမထုတ်လို့အဲဒီနေတဲ့ပုဂ္ဂိုလ်ဟာဒီတော့ဒီဟာတွေကိုဖြေရမယ်ဆိုစာသဘောနဲ့တော့ဖြေရမှာပဲအဲတော့စာကသင်ကြားတဲ့အတိုင်းကြည့်ကြကြအတ္တမရှိဘူးစာပေါ့လေသဘာဝတက်တဲ့ကြောက်ကြုတ်ဖြစ်စီကြီးပါလို့ပြောထားတာရေးလဲလဲအထုတ်ကြည့်ပေါ့အထုတ်ကြည့်ဒီကအစီအစဉ်တော့လာတယ်ကိုယ်ကဇီဝတ္တမရှိဘူးဆိုတာလက်ခံပါတယ်ယုံကြည်ပါတယ်ဆိုတဲ့ကောသဘာဝလက်ခံမှာဆိုကြတယ် သဘောတစ်ခါကြီးဆိုလို့ရှိရင်တော့သဘောအိမ်ပဲဖြစ်ရတယ်ကရှင်းနေပြီပဲသူကလည်းသိရှင်းဒီကြီးကြောင့်လို့ကြောက်ကြုတ်ဖြစ်စီကြီးပါဆိုတာပေါ့လေဒီလိုပဲဟိုတော့အထက်ကထက်ကပေါ်နေတာပါပဲကြောက်ကြုတ်ပဲရှိတယ်ဒါပဲအကြောက်တဘာဝနဲ့အကျိုးတဘာဝဒါပဲရှိတယ်နည်းနည်းသိချအောင်လို့ဥပမာလေးနဲ့ပြောရမယ်ဆိုလို့ရှိရင်သိတတ်တဲ့တစ်တစ်တစ်သိတတ်တယ်တစ်ပင်မှာ ပေစီအနိကအစပြီးတော့ဒီပေစီအကုန်လုံးအတိုင်းဆက်အရွက်တွေပါအစိုးရရှိတယ်ဆိုတော့လက်ခံပါပဲအစိုးအစေးတက်ဒါရှိနေဆိုတော့လက်ခံပါပဲဒီအစိုးစေးတက်ကြောင့်သူကစိတ်ဆိုနေတာပါဒီအစိုးစေးတက်အကြောင်းပြပြီးတော့ဖူးပွင့်ပြီးတော့ပြီးတယ်ဆိုတာဒါလည်းလက်ခံပါပဲ၆၄၁၁ဘယ်တော့မှမဖူးမပွင့်မသိတော့ဘူး အဆိုဓာတ်အကြောင်းပြုပြီးတော့ဖူးပွင့်ပြရတာပါပြီးတယ်ဆိုလို့ရှိရင်ဒီအတီးကလောက်ထမျိုးဆက်ဖြစ်စေနိုင်တယ်ဆိုတာဒါလည်းလက်ခံပါပါပဲဆိုတော့ဒီပေလုံးမှာပြန့်နှံ့နေတဲ့အဆိုရှိတာအဆိုရှိတာကြောင့်အတိသံဖြစ်တယ်အတိသံကနောက်တာအပေသစ်ဖြစ်တယ်အပေသစ်ဖြစ်လာပြီဆိုလို့ရှိရင်ဒီမျိုးကြီးထဲမှာကိုကပဲအဲနောက်ထအပေသစ်ဖြစ်စေနိုင်တဲ့ဓာတ်တတိအပြည့်ဝရတယ် ရည်ကြီးတဲ့ဆိုင်ရှိရည်ကြီးတဲ့ရည်ကြီးတွေ့လို့ရှိရင်အကြောက်လေးဖြစ်လာတယ်။အဲဒီကအဆိုစီးတတ်တွေစဖြစ်လာပြီ။နောက်တစ်ခုချင်းကြီးထွားပြီးတော့ဒီအဆိုစီးတတ်ကြောင်းကြည့်တော့ဖူးမယ်ပွင့်မယ်ကြီးမယ်အဲဒီကနေတခါရိုးစက်တွေဖြစ်မယ်ဆိုတော့ဒါတွေဘယ်လိုဖြစ်နေတာလဲဆိုတော့ဖြစ်မေးလို့ရှိရင်ဘယ်လိုဖြစ်လဲ။အကြောင်းနဲ့ရှိုးပဲတော့။ဒီလိုမှပြတ်နိုင်တဲ့အဆိုစီးတတ်တွေဟာ ရေနဲ့ရေနဲ့ဆက်သွယ်နေလို့အဆိုးစီးတတ်တယ်ဖြစ်နေတယ်ဆိုတာလည်းဒါလည်းလက်ခံမှာပါပဲဒီတော့ဒီလိုပြတဲ့အဆိုးစီးတတ်တယ်ဘ누구ကပွားရှိအောင်ပြုလုပ်ပေးတယ်လဲဆိုလို့ရှိရင်ရေနဲ့ရေအခုလေပေါ့လေအောက်ဆီဂျင်ပေါ့လေရရတဲ့အောက်ဆီဂျင်တွေပေါ့ဒါတွေလည်းအကုန်လုံးပါပါတယ်နောက်လို့ပါပဲနိဗ္ဗာန်ကိုရမချင်းနောက်ဆုံးဘဝအဆုံးမတတ်လို့ဘဝတွေဖြစ်နေရတယ်ဆိုတာလည်းပဲဒီဝတ္တဆိုတဲ့ လေပတ်ကိစ္စ၃မျိုးရှိပါတယ်ကိလေသာဝတ္တကမ္မဝတ္တနဲ့ဥပါကဝတ္တဆိုတာပေါ့ဆက်ဆက်ပြီးတော့လေပတ်ပြီးတော့ရှိနေတာကိလေသာဝတ္တဆိုတာကအမှန်တရားကိုမသိမှုဒီမှာကိုမသိလို့ကျွဲတဲ့တဏှာကျွဲပြီးဆိုလို့ရှိရင်ကျွဲလာတဲ့ဥပါဒတာယာပြီးတော့ကျွဲလာတာရှိတယ်အတ္တရှိတယ်ဆိုတဲ့အနေနဲ့ပေါ့လေအဲ့ဒါကျွဲလာတာလည်းရှိတယ်အဝိဇ္ဇာတဏှာဥပါဒဒါက ကိလေသာဝတ္တခေါ်တယ်။တပင်လုံးမှာပြန့်နှံ့နေအဆူရှိတဲ့နဲ့တူတယ်။အဲဒီကိလေသာဝတ္တအကြောင်းပြုပြီးတော့လူတွေမှာကောင်းကဆိုးကဆိုတာရှိတယ်။ကောင်းတဲ့ကိုယ်လိုစိတ်ဓာတ်ပြုမှုမကောင်းတဲ့စိတ်ဓာတ်ကိုယ်လိုစိတ်ဓာတ်ပြုမှုတန်ရှင်းတဲ့ကိုယ်လိုစိတ်ဓာတ်ပြုမှုနဲ့မတန်ရှင်းတဲ့ကိုယ်လိုစိတ်ဓာတ်ပြုမှုရှိတယ်။အဲဒါကအတိအဆန်နဲ့တူပါတယ်။ဒါဖြစ်တာပဲဒီကတော့တန်ရှင်းတဲ့ကိုယ်လိုစိတ်ဓာတ်ပြုမှုကမျိုးကောင်းလို့ရှိရင်မျိုးမှလို့ရှိအပင်ကောင်းဖြစ်တယ်လို့ဟောလေ တရှိနဲ့ကိုလို့ရှိတာအပြည့်မှာနောက်ဘဝတည်ကောင်းတည်အပင်နဲ့နဲ့တူတယ်မတရှိနဲ့ကိုလို့ရှိအပြည့်ကအညက်အပင်နဲ့ဖြစ်တယ်လားအဲဒါပေါ့လားပဲဒီတော့ဒီဣတိတောကမ္မဥပါကောပွားရှိအောင်ဘုရားလုပ်ပြီးနေတယ်ဆိုတော့လူကံကုန်ချမ်းသာနတ်ဆိုလို့ရှိရင်နတ်ကံကုန်ချမ်းသာပါအဲဒီကံကုန်ချမ်းသာကဒီကိလေသာအဆူရှိတတ်တယ်ကိုတစ်ပင်မှာ ရေရရေရအောက်ဆီဂျင်ရပွားရှိအောင်ပြုလုပ်ပေးတယ်လို့ဒီကာမဂုဏ်အာယုန်တွေကဒီတော့ပွားရှိအောင်ပြုလုပ်ပေးတယ်ဘဝိသဒနာဥပါဒံခေါ်တဲ့ကိလေသာဝတ္တအစိုးရှိရှိလို့ကမ္မဝတ္တဖြစ်ရတာပါကမ္မဝတ္တရှိလို့ဥပကဝတ္တဖြစ်ရတာပါလူကာမဂုဏ်ဆန်းတာတွေကိုတစ်ပြည့်အကောင်းရှင်တဲ့အနေနဲ့ပေါ့အဲ့ဒါကိုပွားရှိရတာပါဒီတော့ယုံ nant တရားတွေပေါ်မှာ ယုံနာအနေနဲ့ကြောက်ကြတဲ့အနေနဲ့မမျက်စိသဘောပဲဆိုတဲ့အနေနဲ့ပေါ့လေ။မှန်တိုင်းကြည့်ဆိုလို့ရှိရင်မတိလို့တွေ့တဲ့တဏှာလည်းမရှိတော့ဘူး။တွေ့လို့သာယာသမက်တာရှိတာကိုအတ္တကောင်လို့ရှင်းတာကိုယုံနာရင်ရှင်းသွားလို့ရှိအတ္တကောင်ဆိုတော့ရှင်းတော့ဘူး။ဒီတော့ဝိသဒနာဥပါဒအမှန်ကြည့်ရင်အမှန်ကြည့်ရင်လည်းကြောက်ပြီးတော့ကောလားဆွဲလန်းမှုသာယာမှုဆွဲလန်းမှုဒါတွေလည်းမရှိတော့ဘူး။အဆိုရှိအဆိုရှိမရှိလို့ရှိဒီသိပ္ပံဟာ အတိဆောင်လာတော့အတိဆောင်လာဖို့ဆိုရင်နောက်ပင်နေလည်းမဆက်တော့ဒါတော့ဒီတိတ်ကိုဒီတိတ်ကိုတိတ်တွေကိုတတ်လိုက်လို့ရှိရင်နောက်ထပ်ရိုးမဆက်တယ်လို့ပေါ့လေဝိဇာတနာဥပါဒံအရင်ကထားပြီးတော့တတ်လိုက်လို့ရှိရင်ကျန်တဲ့ခါကြီးလည်းဘာမှဖြစ်တော့အဲ့ဒါရင်းနေခေါ်တာပါပဲ